ဒီမေတ္တာလေးရှင်ဘုရားအရေးကြီးဆုံးတော့မှန်ပါဗျာတိစာကတော့လူအမဆိုတာခေါ်ပါတယ်ဗျာဘုရားတော်တို့ဆူခဲ့ဘူးမှန်ပါသူလေးဆူထားမရှိဘူးတိစာကနိုင်ကျင့်တာဘူးဗျာမှန်ပါမှန်ကိုလို့ချင်တာဘူးရှိတာဘူးအစီဒါရှိရင်တိစာနဲ့ဖြတ်တာဖြတ်ကျော်ရတာဘူးမှန်ပါအဲလူလေးလူထားမရှိဘုရားတော်ကကုန်းခံနေမျိုးမှန်ပါမှန်ပါမှန်ပါလာကျင်လာကုန်းခံနာမှန်ပါဟင်မှန်ပါခါတင်နေမေတ္တာအရေးကြီးဆုံးပါဗျာ မှန်ပါမှန်ပါအဲဒီခန္တီမေတ္တာတောင်းဝင်ယူတာသီလပါဗျာမှန်ပါသီလအကောင်းတဲ့ခန္တီမေတ္တာထက်ပြီးပဲရှင်ပြရဲ့မှန်ပါသူတောင်းတာသီလနော်မှန်ပါဒီသီလဆိုရင်ရှင်ပြသမာဓိပညာပါသီလပေါ့ဗျာမှန်ပါအဲဒါလေးနဲ့အချိန်တို့ဘာတို့ကတော့ရှင်ပြတို့အာယုရှိပြီးသားတိုင်းဆောင်ရွက်ဗျာမှန်ပါဗျာတူနဲ့တူမတူကြဘူးလေမှန်ပါမှန်ပါဟင်ဟိုဘာတို့အောင်တာနေမှုတွေတို့ဘာတို့ဒါတွေလည်းလွတ်ထားလို့ရှိရဲ့သာသနာတော်ရှင်ပြကောင်းတာလုပ်တာဘယ်ချိန်ကြည့်ပြီးဘုခနောကြီးတဲ့ မှန်ပါဗျာစိန်ခေါင်းကြီးလေးထင်တယ်မှန်ပါမကောင်းတာရှိပြီလို့လောက်ဗျာရှိပါတယ်ဟင်ဘူလူမိုးကြီးတို့မဟုတ်တာလောက်တာလားအဲအချိန်ယူရတာဗျာမှန်ပါဗျာတော်တို့ဘာတော့မဟုတ်တာဒီအိမ်ကိုတင်မှုတာလေမှန်ပါဗျာဟုတ်တာဒီအိမ်မလို့ဟိုအကြတော့အချိန်ကောင်းခါကောင်းယူရတယ်မှန်ပါဗျာဟာကွာသာသနာအတွက်ဗျာမှန်ပါဗျာအဲအားကြောင့်ဘုရားတို့လည်းအချိန်ယူရေးယူထားမရှိဘူးမှန်ပါကောင်းတဲ့အချိန်လောက်တာပဲမှန်ပါဆရာတော်ဟင်မှန်ပါဘုရားတည်းတော်ဥပိ္ပေကြတော့အောင်သာနေဝန္တိမှာတာရဲ့ ဘုန်းတဲ့တို့လို့ဆိုရက်မှန်ပါဟုတ်တာမှန်ပါတော့ဘင်းကြိုက်တော်နှုံးကခရင်ဆရာတော်ကြတော့နေဝင်ကနီးနေဝင်သေးဘူးဖြစ်တယ်မှန်ပါဆရာဒါကတော့သူတို့ပုဂ္ဂိုလ်ကြီးတွေမှလာမလို့မှန်ပါဖရာမျိုးတော့မရဘူးမှန်ပါမှန်ပါဆယ်သုံးသေးရှောင်းမှလို့လာလျှောက်သွားတယ်မှန်ပါဒါလေးပဲရှင်ဘုရားပေါ်လို့သူကမှန်ပါသာသနာကိစ္စကိုမိထွက်စေမွန်းတယ်စေမှန်ပါနေဝင်စေ မှန်ပါပါဒါသူတို့အချိန်ကောင်းလုပ်တဲ့အချိန်မှန်ပါပါဂျူတီကြောင့်ဂျူတီကြောင့်မှန်ပါသူတို့ဟိုတစ်ပွဲနဲ့တစ်ပွဲဝင်နေပွဲနဲ့ညပွဲအချိန်ကောင်းလို့အဆောင်တွေချိန်ကောင်းလုပ်တဲ့အချိန်ကြီးလားမှန်ပါပါဟုတ်နော်မှန်ပါတော့အဲ့ဒီချိန်ကိုမလုပ်ပါနဲ့လို့ရတော့ရွှေကြောင်းဝန်းတောင်းလောကမုန်ဒီတေရုံကဆက်တနာကြီးအဲဆက်တမင်းလေးကိုပြဆက်တရနေ့ဆက်တမင်းကြီးကိုပြမှန်ပါဘုရားတပည့်တော်လည်းဆုံးဆက်တလို့စားပြီးအဲဒီတော့အဓိကနဲ့လောက်တယ် မှန်ပါဗျာဒါလို့စက်တမီညံ့ရမယ်ဆိုတော့မှန်ပါအဲဆန္ဒနိုင်အဲထောင်ပနာလည်းပြိမဲ့လို့ကြောင်းဖြာကြီးကိုပွေးထွက်သွားတာရှိတယ်မှန်ပါသူဘယ်တော့စိတ်ကူးရှိတာလောက်တာဟုတ်ဗျာမှန်ပါသူကသူတို့မဟိုသူတို့တော့မအာမရှိပဲဘူးမှန်ပါဗျာသူသာနာရှင်ဖရာရဲ့ဒီကြောင်းဖြာကြီးဒီလောက်ပွေးထွက်သွားတာအထဲထဲမှာရှိတဲ့ဖန်ဖရာတို့ဘာတို့ဘာတစ်ခုမှဘာမှမဖြစ်ဘူးဗျာမှန်ပါဗျာ ကွဲတရားပေါ်ရှင်ဘုရားရဲ့မှန်ပါမှန်ဒီကြောက်ချာကြီးကွဲချာလိုက်မှန်ပါဘာမှမဖြစ်ဘူးရှင်ဘုရားရဲ့မှန်ပါအဲနောက်ရဲ့သူကလာဆောက်တာပဲဆဲသုံးလည်းမလုပ်ပါနဲ့ဘုရားနိုင်ရင်လုပ်မနိုင်ရင်မလုပ်နဲ့မှန်ပါမှန်ပါရှင်ဘုရားအားရှင်ဘုရားမသိဘူးမှန်ပါဘုရားတို့တော့အာမရှိလို့ရှုံးခဲ့ပြီကျူကျူလုံးတော်တို့ကလေမှန်ပါမှန်ပါအဲတော့ချင်းချင်းလာတာမဟုတ်ဘူးကိုယ်စိတ်နဲ့ကိုကောင်းတာလုပ်တာပဲဆိုတော့မှန်ပါဆရာဟုတ်နော်မှန်ပါ အဲအဲ့ဒါလေးကြတော့ရှင်ဘုရားညာလေးနဲ့ရှင်ဘုရားလည်းအတွေ့အကြုံရှိပြီးသားတွေပဲမှန်ပါဟုတ်နော်မှန်ပါအထူးကောငွေရှိဖို့စောက်ဖို့ရှိသေးလားမရှိပါဘူးဆရာအဲအဲဦးသူမကြီးရမလို့လေးချင်းက24ဆိုလို့24ကပေါက်နေတာမှန်ပါဗျာဟင်းဦးကျော်စုံပြောတာဗျာတပီတော့24နဲ့24ကွာသွားတာမှန်ပါဒီနေ့24မဟုတ်ဘူးလားမှန်ပါ24ပါအလင်းအောင်တိုင်းကြီးဘုရားတော်လူလိုက်ဘုရားဖေးမှန်ပါဘုရားလူဟာသုံးဆုံးတော့မှန်ပါ မှန်ပါဒါကနီလာပါလေဘုရားဟောပါရှင်ဒီကောင်းပါဘုရားတော့အောင်ဒုက္ခနဲ့အောင်ပြီဆိုပါလေဘုရားအောင်ဒုက္ခနဲ့အောက်ကအောင်ပြီဆိုမေသူဘုရားမှန်ပါဆရာအခုဒီမှန်ပါအဲဒီပြန်တယ်ဟောအဲ့ဒါလေးသုံးပြပါဘုရားမှန်ပါအဲ့ဒါဓမ္မကြီးပါမှန်ပါဘုရားဘုရားမမူရ ဓာမိကြည့်သွားရှိကဓာမိနောက်ကမိကြည့်မှုပြောတာဗျမှန်ပါဗျာရှိကတော့မတွေ့ဘူးသိဘူးဗျာနောက်ကမိကြည့်မှန်ပါဒါလေးချင်းဒါလေးကိုသိတိုင်းကြည့်တယ်အဲ့ဒါဓာမိကြည့်ဗျာမှန်ပါဗျာဟာမြို့ပေါ်ကမတွေ့ဘူးဘူးတဲ့ဒုတော်တော့မှမတော်ဘူးဟင်မှန်ပါဗျာဟင်အာသာတော့ဒီလိုလိုရာသုံးလို့မှာပြော လုံလောက်ပါဒီမှာနော်အာမတော်ပွေးရအောင်ဘူးရတာဘူးဗျာဟင်အဲ့ဒါဘူးဗျာဒါကတော့ဘူးလို့ထူတာပါဆရာဆရာတော့ဘာလို့ကြမ်းပါဥပ္ပါဗျာအာမထို့ဝေသူပါဆဲဥပ္ပို့လိုက်လို့အဲ့ဒီသာဥပ္ပို့ရှင်ဖျားနာမှာရှိတဲ့ဟိုဟိုဘုရားတော်ဒီနာက6ကြောင်းကိုရှင်ဘုရားမဆုံးရကြာတဲ့နေရာလို့ရှင်ဘုရားပဲဆုံးဆုံးမှန်မှမှန်မှ6ကြောင်းတော့ကဟိုမှာထူဘူး အော်မှန်ပါဗျာဟိုချမကြီးပါတယ်မှန်ပါဗျာအေးအောင်ဆန်းလာတို့တကယ်ချင်းတို့ဒီပကဒုံရောပါတယ်မှန်ပါဗျာဆရာဘုရားတော်ဟိုရေးတဲ့ဝီနည်းလေးလေမှန်ပါဗျာဟိုထုတ်ဝီသူပါဖယ်အုပ်ဘူးလိုက်လို့ပါဘုရားဟိုလိုလူလာပါဘုရားသာသနာ့ဘုရားတော်ဘုရားပါဘုရားဆရာတော်ဘုရားကြီးပါတော့အဲ့ဒီဒီဒီအောက်မှာလှိုင်းဒီလုပ်ပြီးတော့တရားကျင့်မှုအဲ့လိုကြီးဖြစ်ပါတယ်ဟုတ်ပါဘူး သူအဲဒါကိုခေါင်းမှာဘယ်လိုဆောက်တာလဲနာတော့အပြင်လောကီပဲဖန်လို့ရှိတာဘူးမမပေတီတဲ့မိတီတဲ့ဟိုလိုက်နေမမသူကဘူဂျိုးတော့ဘာမှမဖြစ်ဘူးမမမမရှင်ဖျားရဲ့ဖျားကိုဓာကူတိုင်းကသူလည်းရှိတယ်နာလည်းရှိတယ်ဉာဏ်လေးလည်းရှိတယ်မမနှံဖူးလိုက်သူဖျားပဲဆိုသူတို့မနှောဘူးရှင်ဖျားဖျားတော့တိတ်လိုက်တာမမဆရာတော့မမငိုတင်လာတော့ မရှိမခိုးရင်ရှိမှာဖျားပဲဆိုတော့ရှိတယ်မမမခရိယာလာတော့ဗျဖျားပါဗျဖျားပဲဆိုတာဘယ်သူလာလားလူမှန်တယ်ဖះပဲဆိုတော့ဖះပဲလို့သူတို့စီနေတာတစ်ချင်းတော့ရှင်ဖះသူတို့မနှောမှာရှင်ဖះဖះတော့သူဒေဒေလိုက်ထားပြပါမမကြာဟင်မမဖះကူစားလို့ရတာနော်မမအဲ့ဒါအာယုံညူနော်မမကြာဟင်ဖះတော့ဥပိ္ပေပြောလို့ပြောအောင်မေမမဟင်ဖះတေလာဖះတေလာကွာငါတို့တေလာမမဟုတ်တာ ငါတို့ကငါတို့တရားငါတို့အထောက်အမဲကွာမှန်ပါဗျာအထောက်ထားမှန်ပါဘုရားတယ်လို့တိတ်တိမေးဒီရမယ်ဆိုရင်ကွာဘုရားကမင်းတို့ရင်ရပွားမှာပေါ့ကွာဘုရားတယ်တော့ဘုရားတယ်တော့ဟုတ်လားဟင်မလိုက်နဲ့တော့ရှင်ဗျာမှန်ပါမလိုက်ပါဘူးအဲ့ဒါကသူ့ဘာသူဖြစ်တာမှန်ပါဟုတ်နော်ကိုကတော့ကိုလူကိုဘုရားကသာဝါတို့လည်းကြည်ဥစားလိုက်ရှိပြမှန်ပါဆရာသူခုချိန်ဘုရားရှင်ဘုရားတပြောရင်ဘုရားကဟိုဟာလာချက်မကြီးကြွနိုင်သေးလို့လား မကြွားနိုင်ပါဘူးအဲသူကူစားလက်ပါပါမှန်ဟင်သူကူစားလက်သူဝင်နေရာတွေမှာရှိသေးတာဟုတ်လားမှန်ပါဆရာဟင်မှန်ပါဟင်မှန်ပါဒီဖရားပြီးပြီရောကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေရှိဦးမှာရှိပြီမှန်ပါမှန်ပါဆရာဟင်မှန်ပါဟင်ရောမိမန္တရောအိုရောမမိုးရောနဲ့လည်းဘာဖြစ်ကြတာတော့မျိုးရှိလို့ဟိုလဲဟိုမှာပေါ့ဘာလို့ဟိုရှင်ဘုရားဟိုဘိုးဘိုးအောင်တို့ဘာလို့လဲကြောစွာဝေးမယ်မှန်ပါခင်ဗျာဘာလို့တွေ့လိုက်တယ်မှန်ပါလေဟိုဝင်းဦးရဲ့ အော်မွေးစားသားပါဗျာမွေးစားသားပါဗျာဟောဝင်းတို့ဖီးလေးကြအဲလှုပ်ရှင်နေနဲ့ဒီမိဘနဲ့ဒီထူးထွေးလာလုံးလားပါလားဟင်အဲ့ဒါကျော်တော်ဝင်းတို့ဖီးလေးကြတနည်းစားထဲမှာဖတ်လိုက်ရလို့အာဒီမင်းတို့ရုပ်ရှင်နေနဲ့မိဘနဲ့လာတွေ့နေဟင်အာယုမမနာရှင်ဗျာဆောင်ရွက်ပါဗျာမှန်ပါခုနကလည်းရှုပ်တဲ့ခန္တီမေတ္တာသီလသစ္စာရေးကြီးလို့ပါဗျာမှန်ပါအဲ့ဒါတော့ရှင်ဗျာနာနာကဲ မှန်ပါဆရာရှင်ဘုရားတို့ကတော့ဟိုရှောရှောရှူရှူရှိမှာပါဘုရားတပည့်တော်သာစီအိုးကြလိုက်တဲ့ကေတော့ကလည်းအဲဆူညာနေတဲ့ဒုပွဲတာပွဲတွေကချင်းကအာထုတ်ခဲ့ရတာဟိုအောက်ကသူလိုချင်း မတည့်သူတွေရှိနေရင် အထက်မှာပွက်တော်တာပဲရှိတယ်မှန်ပါဆရာအောက်မှာချမ်းကွဲတော့အထက်မှာချမ်းကွဲမှန်ပါဟိုမှာကတော့မိုးအုပ်စုနဲ့ချမ်းအုပ်စုကိုမှန်ပါဟင်ချက်လာတော့ကတော့ မုံလုံးနဲ့ရှမ်းအုပ်စုအောက်ကမတည့်တော့အရှင်ဘုရားဘဝလူတွေလည်းမတည့်ဘူးမှန်ပါဘုရားတပည့်တော်ကလာပင့်တဲ့တခါကပြန်ပြီးတိုက်တာဩတိုက်တာမှမှန်ပါမှန်ပါရှင်ဘုရားမှန်ပါငါပေးသူကတိုက်တာရှင်ဘုရားမှန်ပါဗျာဟင်မှန်ပါသူတို့ကဆန်းဒီကိုယ်တော်ကြီးကဟောမုံကြီးပဲမှန်ပါအဲ့လိုကိုယ်တော်ကဒီကိုတိုက်ခါရတာဗျာမှန်ပါဟင်တိုက်တဲ့ခါသူဘက်ကတကြီးရောဘာရော ဘုရားဘက်ကတယောက်တည်းဘုရားနောက်ကတယောက်တည်းပါတာကောင်းပြီတွေ့မှုတယောက်တည်းမှန်ပါမှန်ပါအဲ့ဒါနဲ့လောက်ပါလားနိဒာနာနာခရတာပဲရှင်ဗျာမှန်ပါတော့ဥပိသေကပြောထားတာဟုတ်ငါတို့ကတော့ခေါင်းမတို့မကြရုံပဲကွာအဲဒီမှာတော့လောကီတခါရှောင်းမယ်မှန်ပါဘုရားတော်ဥပိသေကအောင်မင်းကောင်းကြီးမထွက်ပြီးအနှစ်30လောက်အောင်မင်းကောင်းကြီးနဲ့အတူလုပ်ခဲ့ဟုတ်မှန်ပါပထမသူကဖူသမားမှန်ပါဆွဲတာမှန်ပါဟို မန္တလေးစိမရဥပုတော်ခုမှာဆရာတော်ဟိုသူလူဘဝကနေကြတာအဲဒီမှာအောင်မင်းကောင်းကြီးဖူဝါကြွလာပြီးမင်းကွာကိုနှခေါင်းဖားဖို့သာမင်းအဲ့လိုလုပ်လိုက်ရင်ဒီကအောင်မပေါ်ပါဘူးပြောမှန်ပါဒါနဲ့ငါဖားဖို့ကိုပြစ်လိုက်ပြီးတော့နှခေါင်းမရှိတော့တာကွာမှန်ပါ မင်းကွာမဲအဲ့ဒီဖာဘူကြီးအားထုတ်တော့တာမင်းနှခေါင်းဖာဘူကြီးအားထုတ်လိုက်တော့ဒီကြအောင်မယ်ကွာဒါနဲ့အဲ့ဒီရတယ်ကောလေဘလိုဖာဘူအကုန်ပြလိုက်တော့တာကွာအဲ့ဒီကလုထားမှန်ပါဆရာဘုရားတော်လူဘဝနဲ့သူနဲ့တွေ့တာဘုရားတော်ကဘွားတာမဟုတ်သူကလမ်းခေါ်သူတို့ချင်းချင်းဆက်ပြီးတော့ဘုရားတော်ကမှယူရတယ်မှာလှုပ်ချင်တာလှုပ်ထားမှန်ပါဆရာဒါခိုင်းထားတဲ့ဘုရားမူဘုရားကလွေလို့ ဘယ်ခိုင်းမှမကောင်းဘူးဆိုတော့မှန်ပါခရပဲဝင်နေမှန်ပါမှန်ပါဟင်ဖရာခိုင်းနေတော့ဘယ်ခိုင်းကောင်းလို့မရှိပါဘူးဗျာခင်ဗျာရှင်ဘတော်ခိုင်းညာဝင်မနေတော့ဘူးတော့ဘယ်ခိုင်းမှလည်းဒီလိုမဟုတ်ရသေးပါဗျာဖရာခိုင်းမဝင်ပါဘူးဗျာဟုတ်ပါဗျာမှန်ပါဟင်မှန်ပါဟင်အဲအဲဒီပါအဲအဲဒီကသာပြီးသူကဘုဒ္ဓသနာလုပ်တော့မှန်ပါမှန်ပါဝိပဿနာတစ်ပတ်လောက်တာတစ်ပတ်ကလည်းရှင်ဘုရားနောက်ကလက်ငုပ်တွေရှိသေးတာကို မှန်ပါဗျာဟိုရှင်ဘုရားလည်းရာဘူးပါလိမ့်မယ်ဟာတော့ဝတ်ကျွေးနေတဲ့လူသေးနဲ့မောင်မချင်းနဲ့နောင်ဆင်ရင်ထားဆိုဟင်မှန်ပါရာဘူးမှာပါတတိမူမရှိဘူးတတိမူမိပြီတော့ဝိတတုသာဂီတစေငါထုဘိုးရှင် အလိုယုံလာထုရှိပြီဒါကမှန်မှန်ပါသူတော့ဘို့လူသေးဘူးလေကိုနောက်ကဘိုးဝေနေရတယ်ကိုနဲ့ဟိုရှင်ဘုရား ဒီဘဝရောက်အောင်နောက်နောက်ကရှင်ဘုရားနာကနေလိုက်ပြီးတော့ဗန်ပိုးထားတဲ့ဟာတွေလေမှန်ပါဗျာဟင်ဒါတွေကရှင်ဘုရားမိပြီးတော့ဒီစေတရားမှာတွေဘူးဗျာမှန်ပါသူတွေကြောမှာတွေဘူးရှင်ဘုရားရဲ့ဟုတ်နော်မှန်ပါဟုတ်နော်မှန်ပါအဲ့ဒါတွေရှိတယ်ဒါမှမဟုတ်မလို့သေးဘူးပေါ့ဟင်ဘုရားတော့မကယ်နိုင်ဘူးတဲ့ဝိတ္တုတာကိတာစေနောမှာဘုရားကယ်လို့မရသလိုမှန်ပါမင်းဝတ်ကိုမင်းနဲ့ လုပ်တော့ငါတို့မကယ်နိုင်ဘူးလို့ပြောတာပေါ့ခင်ဗျာအဲ့ဒါလေးကိုယာကျော်ကငါရေးပြီးတာကွာမှန်ပါဒါလည်းသဘောကျတာနဲ့အဲ့ဒါရွေးရည်တထောင်ရိုက်ပြီးတော့ရှောက်ကူလိုက်တယ်ကွာလို့မိန်သွားတယ်အဲ့ဒါယာကျော်ကသူ့ပြီးတဲ့ခါထားဟိုလိုလွေကျိုးလေးဟုတ်ဗျာမှန်ပါအဲ့အဲ့ဒီကလည်းလုပ်ခဲ့ရအောင်ကောင်းကောင်းကြီးထွက်မှသူဒီဘက်ကိုဟိုရဟန်းဝင်နဲ့ အာထုတ်တော့တာငွေဆရာတော်ဘုရားကြီးဟိုဥပိ္ပေလူတော်ရအောင်ဖြစ်တာပါဘုရားဥပိ္ပေနာမနာဒီဆရာတော်ရဲ့တပည့်ပါနာမကတည်းကဟိုတီတီပါပါတော့ပြောလို့မကောင်းတဲ့ဟာမျိုးမျိုးပါခင်ဗျာ။ဒါကလည်းစိတ်တိရှိပါတယ်ခင်ဗျာ။မှန်ပါမှန်ပါ။ဟင်။ဒါကလည်းမြုံမှုပြန်ပါခင်ဗျာ။မှန်ပါမှန်ပါ။ဟုတ်ကဲ့ရတော့ရှိကိုလုံကြတာ။လုံကြပြီမဲ့ကိုကိုဟာမဟုတ်ကြီးုံနဲ့ပြီးတာ။ကိုဟာမဟုတ်။ဘာလို့ရှိလုံကြလဲ။လိုမြင်လိုက်တာတော့ရှိဘူးပေါ့။ မှန်ပါဗျာသိခဲ့ပါမှတော့မဖြစ်ဘူးမှန်ပါမှန်ပါဟေးမှန်ပါအဲဝေနေရှုံမှုပြန်နေပါအဲ့ဒါလေးလုပ်ပေါ့ဘုရားတပည့်တော်နဲ့သွားတွေ့တော့ဒီရောကပတိသမားရှိတယ်မှန်ပါမှန်ပါဟင်ဘယ်ဘူးတော့မှလည်းဘယ်တော့မစင်လာဘူးငါသိကလေးငါလည်းထေရောက်ရတယ်ဒါပဲမှန်ပါငါသိကလေးငါလည်းထေရောက်ရင်ငါထားရင်လည်းထားလို့ရပြီဟင်မှန်ပါအဲ့ဒါဘုရားတော်စီမံကြီးမှန်ပါမှန်ပါဆရာဟင်မှန်ပါအဲ့ဒီမှာပတိစိတ်တာ အဲဒီမှာဝေဘူးဆရာတော်ဟိုအင်းလေးဓမ္မယုံကြွလာရင်းနဲ့ပြောသွားတာဝိဇာဆိုတာထုံးမပါဘူးတဲ့ဗျာတတိတတိတတိတဲ့ပြီးနေအဲ့ဒါဝိဇာဖြစ်ပါရောတယ်ဗျာဟာလွယ်ဟာဝိဇာဖြစ်ပြီးဟင်ရလာမမို့တတိတတိတတိတဲ့ပြီးရင်အဲ့ဒါဝိဇာဖြစ်ပါရောတယ်ဗျာတဲ့ အဲ့လိုလွယ်နေတပည့်တော်လည်းရမှာပေါ့ဝေတာကအဲ့ဒီတဲ့လွယ်တယ်ဗျာကျွတ်တို့ကခဲရင်နေတာတင်ပါဗျာဟုတ်ပြီဗျာမှန်ပါမှန်ပါတရားကလွယ်နေကျွတ်တို့ကခဲရင်တာတင်ပါဗျာဟာဟုတ်တာပဲငါဝိတာလိုက်ရှာနေခုမှတွေ့တာတလုံးတိတလုံးတိတလုံးဝိတာတစ်ချက်တိတစ်ချက်တိတစ်ချက်ဝိတာခမရတမနှလုံးတိတမနှလုံးဝိတာဗျာတရလုံးတိတရလုံးဝိတာတင်ပါဗျာတသက်လုံးတိတသက်လုံးဝိတာဗျာဒါအဲ့လွယ်တာဘာရှိမှမတော့မဟုတ်ဘူးဗျာရှိတော့ဟုတ်ကလား ကြံတာတွေကသူ့ဟာသူဖြစ်တာကိုလိုရတာမလို့မှန်ပါမှန်ပါဟင်ဟင်မှန်ပါဟုတ်ပါဗျာဟင်မှန်ပါဟင်မှန်ပါတို့တို့ရေမော်တယောက်ကြိုးစားတယ်အဲအရစ်တက်တာရေမော်လုထားလားသူဟာသူသူဟာနဲ့သူတက်ထားလားအရစ်ကနေဘာဘာကနေမွင့်ဒါလည်းအော်တိုသူ့သူတက်တာပါဗျာအော်တိုကြီးတဲ့ဒါကိုကိုဘာမှအော်တိုလားသူမတက်ဘူး အကုန်လုံးအော်တိုကြီးတယ်ဗျာတယ်ပါဗျာဟုတ်တော့မှန်ပါဗျာအဲ့တော့ဘုရားတော်နဲ့သူနဲ့သွားတွေ့တော့ဗာပြောတော့ဇက်ကြီးမင်းကြီးနဲ့နွားတာဘယ်လောက်ဆွဲရတာကွာဇက်ကြီးကြီးဘယ်လောက်ဆွဲဖို့မလိုဘူးဆိုတော့အဲ့ဒါသာနာဒီဘောမှားတာမှန်ပါဗျာအဲ့ဒီဝေဘူးကတတတိယတိတတိယဆိုအဲ့ဒီအတိုင်းတလုံးတိတလုံးတိလောက်တာပဲမှန်ပါနဲ့မှန်ပါမှန်ပါလူကျင်တာအတွေးမဝင်ကျင်တာအတွေးမဝင်ရင်ကိုယ်စိတ်ပဲ အတွဲဝင်ရင်သူများစိတ်ပဲမှန်ပါဟုတ်ကလားမှန်ပါဟုတ်တယ်